အခန်းကြီး9အငယ်1မှ2တင်းဖျားသခင်သာရဖျားသည်တင်သွား၍ဝင်စားလက်တန့်သောပြည်သို့တင့်ကိုဆောင်တွင်းလျက်ဟိတ်တိလူဂိရာဂါရှိလူအာမောရိလူခာနနိလူဖေရစီလူဟိဝီလူယေဗုတိလူဒီဟုသောတင့်ထက်ကြီးမြင့်များပြားသော လူမျိုးခုနှစ်မျိုးတို့ကိုတင့်ထံကနှင်ထုတ်၍တပံတင့်လက်၌အတော်မူသောအခါ သူတို့ကိုလှုပ်ကြံ၍အကုန်စင်တုတ်တင်ပယ်ရှင်းရမည်သူတို့နှင့်မိတ္တဟာယမဖွဲ့ရဂိူနာကို မပြရအငယ်၃မှ9သူတို့နှင့်ဆုံဖက်ခြင်းကိုမပြုရတင်းသမီးကို သူ၏သားနှင့်၎င်းတင်း၏သားကို သူ၏သမီးနှင့်၎င်းထိမ်းမြန်ပေးစားခြင်းကိုမပြုရအကြောင်းမူကားသူတို့သည်တင်း၏သားကိုငါ၌မစည်းမကပ်စေဘဲအခြားတစ်ပါးသောဖျားအား ဝတ်ပြုစေခြင်းငှာသွေးဆောင်ကြလိမ့်မည်။ထိုအခါအမျက်ထွက်၍သင်တို့ကို ချက်ချင်းဖျက်ဆီးတော်မူလိမ့်မည်။တို့ဖြစ်၍သူတို့၌အဘယ်သို့ပြုအပ်မည်နည်းဟုမူကားသူတို့ရစ်ပလင်များကိုဖျက်ရမည်။ရုတ်တုများကို ဖြိုချရမည်။အာရှရပင်များကို ခုတ်လဲရမည်။ထုသောရုတ်တုဆင်းတုများကိုမိရှို့ရမည်အကြောင်းမူကားတင်ဒီတင်ဘုရားသခင်ဒါရဘုရားဖို့ သန့်ရှင်းသောအမျိုးဖြစ်၏။မြေကြီးပေါ်မှာရှိသမျှသော လူမျိုးထက်သင်ဘုရားသခင်သာရဘုရားပိုင်ထိုက်သော အမျိုးဖြစ်စေခြင်းဟာတင့်ကိုရွေးချယ်တော်မူပြီးသင်သည်အခြားသော လူမျိုးထက်သာ၍များသောကြောင့်သာရဘုရားသည်တင့်ကိုချစ်၍ရွေးချယ်တော်မူသည်မဟုတ်သင်သည်အခြားသောလူမျိုးတကာတို့ထက်သာ၍နည်း၏အငယ်ရှင်းမှ၁၁ ထာဝရဘုရားသည်တင့်ကိုချစ်သောကြောင့်၎င်းသင်၏ဘိုးဘေးတို့အားကျိန်ဆိုတော်မူသောအကျိန်ကိုမဖြဲ့လိုသောကြောင့်၎င်းကျွန်ခံနေရာအေဂုရုပြည်ကို အစိုးရသော ဖာယောဘီရင်လက်မှ အာကြီးသောလက်တော်နှင့်တင့်ကိုရွေးနှုတ်ဆောင်ယူခဲ့တော်မူပြီးတို့ဖြစ်၍သင်ဘုရားသခင်ထာဝရဘုရားသည်မှန်သောဘုရားတစ္ဆာဆောင်သောဘုရားကိုရော့ကိုချီ၍ပညာတော်တို့ကိုစောင့်ရှောက်သောသူ၏အမျိုးအစဉ်အဆက်အထောင်တောင်းတိုင်အောင် ပရိညင်စကားတည်၍ဂုဏာကိုပြသောဘုရားကိုတော်ကိုမုံသောသူတို့ကိုဖျက်ဆီးခြင်းဟာသူတို့မျက်မှောက်၌အပြစ်ပေးသောဘုရားဖြစ်တော်မူကြောင်းကိုသိမှတ်လော့ကိုတော်ကိုမုံသောသူတို့ကို အာမနာပဲသူတို့မျက်မှောက်၌အပြစ်ပေးတော်မူမည်တို့ဖြစ်၍ယနေ့ငါထားသောစီရင်ထုံးဖွဲ့ချက်ပညာတရားတို့ကိုကျင့်အံ့သောငါစောင့်ရှောက်ရမည် အငယ်၁၂မှ၁၆ထိုပညတ်တို့ကိုသင်သည်ကျင့်ဆောင်အံ့သောငှာနားထောင်လျင်သင်ဘုရားသခင်သာရဘုရားသည်သင်၏ဘိုးဘေးတို့အားကျိန်ဆိုတော်မူသောမရိညင်နှင့်ဂုဏတော်ကိုစောင့်တော်မူမည်တင့်ကိုချစ်သည်ဖြင့်ကောင်းချီးပေး၍များပြားစေတော်မူမည်တင့်အားပေးခြင်းငှာသင်၏ဘိုးဘေးတို့အားကျိန်ဆိုတော်မူသောပြည်၌ သင်ဖွားမြင်သောသားတို့ကို၎င်း၊သင်၏မြေအသီးအနှံ၊စပါး၊စပျစ်ရည်၊ဆီ၊နွား၊အစီးအပွားသိုးစုတို့ကို၎င်း ကောင်းကြီးပေးတော်မူမည်။သင်သည်လူမျိုးတကာတို့ထက်သာ၍ကောင်းကြီးခံရသောသူဖြစ်၍၊သင်၌မြုံသောယောက်ျားမိန်းမတယောက်မျှ၊တိရစ္ဆာန်တွင်မြုံသောအထီးအမတကောင်မျှမရှိရ။ထာဝရဘုရားသည်လည်းအနာရောဂါရှိသမျှတို့ကိုသင့်ဆီကပယ်ရှား၍၊ တင်တိသောအဂရုပြည်၏အနာဆိုးကိုတင်၌ဆွဲစေတော်မမူတင့်ကိုမုံသောသူအပေါင်းတို့၌ဆွဲစေတော်မူမည်တင်၏ဘုရားသခင်သာရဘုရားသည်တင်၌အပ်ပေးတော်မူသောလူမျိုးအပေါင်းတို့ကိုဖျက်ဆီးရမည်တင်၏မျက်စိသည်သူတို့ကိုမတနာရသူတို့ဖျားအားဝတ်မပြုရဝတ်ပြုလျင်ထိမိ၍လဲเสียအကြောင်းဖြစ်လိမ့်မည်အငယ်၁၉မှ၂၆ ထိုလူမျိုးတို့သည်ငါ့ထက်သာ၍များ၏။ငါသည်သူတို့ကိုအဘယ်သို့နှင်ထုတ်နိုင်မည်နည်းဟုသင်သည်စိတ်ထဲမှာအောက်မေ့လျက်၊သူတို့ကိုမကြောက်ရ။သင်၏ဘုရားသခင်ထာဝရဘုရားသည်ဖါရောဘုရင်နှင့်အဲဂုတ္တုပြည်တပြည်လုံး၌ပြုတော်မူသောအမှုကို၎င်း၊ကိုယ်တိုင်မြင်၍ကြီးစွာသောစုံစမ်းခြင်းတို့ကို၎င်း၊သင်၏ဘုရားသခင်ထာဝရဘုရားသည်သင့်ကိုနှုတ်ဆောင်သောအခါပြတော်မူသောနိမိတ်လက္ခဏာ ၊အံ့ဘွယ်သောအမှုတို့ကို၎င်း၊အားကြီးသောလက်ရုံးတော်ကိုဆန့်တော်မူခြင်းကို၎င်းစေ့စေ့အောက်မေ့ရမည်။ထိုနည်းတူ၊သင်ကြောက်တတ်သော လူမျိုးရှိသမျှတို့၌သင်၏ဘုရားသခင်ထာဝရဘုရားပြုတော်မူမည်။ထိုမှတပါး၊ကျန်ကြွင်း၍ပုန်းရှောင်လျက်နေသော သူတို့သည်မပျက်စီးမှီတိုင်အောင်၊သင်၏ဘုရားသခင်ထာဝရဘုရားသည် ပြားတူများကို သူတို့တွင်စေလွှတ်တော်မူမည်။သူတို့ကြောင့်ထိတ်လန့်ခြင်းမရှိရ အကြောင်းမူကားတကိုးကြီး၍ကြောက်မဲ့ဖွယ်သောတင်ဘုရားသခင်သာရဘုရားသည်တင်တို့တွင် ရှိတော်မူ၏တင်ဤဘုရားသခင်သာရဘုရားသည်ထိုလူမျိုးတို့ကိုတင့်ထံကတရွေ့၍နှင်ထုတ်တော်မူလိမ့်မည်တောသားရဲတို့သည်တင့်တစ်ဖက်၌မြားပြားမိကိုစိုးရင်၍သူတို့ကို ချက်ချင်းမပယ်မရှမ်းတင်တို့ရတွင်တင်းဘုရားသခင်သာရဘုရားသည်သူတို့ကိုတင်၌အပ်၍သူတို့မပြည့်စည်မီတိုင်အောင် ကြီးစွာသောပျက်စီးခြင်းကိုစီရင်တော်မူမည်သူတို့ရှင်မြေများကိုလည်းတင့်လက်၌အတော်မူသည်ဖြင့်သူတို့ဘွဲ့နာမကိုပင် ကောင်းကင်အောက်မှပယ်ရှင်းရမည်သူတို့ကိုမဖြစ်စည်းမီတိုင်အောင်တင့်ရှိမှအဘယ်သူမျှမရက်မနေနိုင်သူတို့ထုသောယုတ်တုစင်တုဖျားများကိုမိရှုရမည်ယုတ်တုစင်တု၌ပါသော ရွှေငွေကို မတက်မရမသိမ့်မယူရယူလင်အပြည့်ရောက်မည်ဟု စိုးရိမ်စရာရှိ၏သင်ဘုရားသခင်သာရဘုရားသည်ဆက်ဆုပ်ယွန်ရှာတော်မူ၏ဆက်ဆုပ်ယွန်ရှာပွေသော အရာကိုတင့်အိမ်သေးသို့မတွင်းရတွင်းလင်တင်ဒီထိုအရာကဲ့သို့ကျိန်အပ်သောအရာဖြစ်မည်ကိုစိုးရိမ်စရာရှိ၏ထိုသို့သော အရာကိုတင်ဒီအကျွင့်မဲ့ဆက်ဆုပ်ယွန်ရှာရမည်ကျိန်အပ်သောအရာပင် ဖြစ်ပေ၏